ဘုန်းကြီးတို့ဒီနေ့က2022ခုနှစ်ဇူလိုင်လ19ရက်တောက်ကြနေ့ညနေပိုင်းထေရဝါဒဓမ္မကမ္မထံလမ်းစဉ်ဘောဓိယာယပိုင်း182သုံးချကျင်လာမြပဒံပိုင်း3ဒီပိပစ္စယောပိုင်း1ဒီဒီပိပစ္စည်းကိုဆက်လက်ပြီးတော့လေ့လာကြရအောင်ပထမဆုံးဘုန်းကြီးတို့ဒီဒီပိပစ္စည်းလေ့လာတဲ့အခါကျတော့ ပါဠိဖတ်တဲ့နည်းလေးကိုအရင်လေ့လာမယ်နော်။ဒီပစ္စည်းကဘုနုမဆုရီလည်းပေးထားတယ်မနော်။အာရမဏသာဇာတာဒီပစ္စည်းအာရမဏဒီပစ္စည်းစိတ်ထဲမှာအဲ့လိုအာယုံပြုတ်ထောင်းဓမ္မဘုရားကသာဇာတာဒီပစ္စည်းကိုဆောက်ဟောပါတယ်။သာဇာတာသနဝရိယစိတ်တဝိမန္တမပညာတူပါမယ်။အဲ့ဒီတရားတွေဆောက်ဟောပါ သန္တာဓိပတိဝိရိယဓိပတိစိတ်ဓာဓိပတိဝိမန္တာဓိပတာ အကြောင်းပစ္စည်းအရာကိုတစ်ဖြတ်ဖြတ်မယ်အဲ့လောက်သန္တာဓိပတိဆိုခဏရပြီးတော့မှသန္တာတံပြုတ်တကာနာဓမ္မနံအဲ့ဒီသန္တာနဲ့အတူတူပါဖြစ်တဲ့စိတ်စိတ်တိတ်တိတ်နောက်ကဒါအကျိုးတရားပေါ့ နောက်တကအဲ့ဒီစိတ်စေတသိက်တွေအတူဖြစ်တဲ့စိတ်စာယုတ်တာဓိပတိစိတ်စာယုတ်တန်သမုဋ္ဌာနာနိစ္စရူပနာအဲ့ဒါတပြတ်ရပေါ့ဒါတော့ကြိုတရားကြီးပဲအဓိပတိပစ္စေနာပစ္စယောအဓိပတိပစ္စယတတ္တိဖြင့်ကျေစုပြုတယ်အဲ့လိုသူ့ဟာနဲ့သူအကြောင်းကျိုးအကြောင်းကျိုးပစ္စယတတ္တိလေးတွေပြီးပြီးသားသားကွက်ကွက်ပြပြဖြစ်အောင်လေရွတ်တဖို့ရေးကြည့်နော် နောက်တစ်ခုဝိရိယအဓိပတိဒါတစ်ခုဒါအကြောင်းတရားဝိရိယသံယုတ်တကနာဓမ္မနာအကျိုးတရားဝိရိယနဲ့အတူတူပါဖြစ်တဲ့စိတ်စေတသိက်တွေအဲ့ဒီစိတ်စေတသိက်ကြောင့်မျိုးသာရိပတိစေတစာယုတ်တွေဖြစ်တဲ့တန်သမုဒ္ဒနာနိစ္စရူပနံဒီပတိပစ္စေနာပစ္စယောအဲ့လိုယုံသူ့ဟာနဲ့သူ့ အပိုင်းအပိုင်းကဏ္ဍလေးတွေခွဲခြားပြီးရုပ်မယ်နော်အဲ့ဒါမှအကြောင်းကျိုးလည်းပြီးတယ်ပြီးတော့ပါဠိယုတ်ခဏီလည်းမှန်တယ်ကိုယ်အာယုံပြုရတာသူများကြားနာလို့လည်းကောင်းတယ်ကိုယ့်ကိုယ်လည်းဟောကြောင်းကျိုးကြောင်းကျိုးခွဲပြပြီးအသိဉာဏ်နဲ့ရှင်ရုတ်တကကြလို့ပုံပြီးတော့စိတ်ထဲမှာလေးနက်လာစိတ်ဓာဓိပတိခဏရမယ်စိတ်ဓာသံယုတ်တကနာဓမ္မနံဒါကြောင့်အကျိုးတရား တံသမုဒ္ဒနာနိသရူပနံဒါလည်းကျုပ်တရားဘာတတိတိကျေစုပြုရဒီပရိပစ္စေနာပစ္စယောဒီပရိပစ္စယတတိဖြင့်ကျေစုပြုတယ်နောက်တစ်ခုဝိမန္တာဓိပတိခဏယဝိမန္တသံယုတ်တကနာဓမ္မနံဒါကျုပ်တရားပညာနဲ့အတူဖြစ်တဲ့စိတ်စေတသိက်တွေတံသမုဒ္ဒနာနိသရူပနံ အဲပညာစိတ်စိတ်တွေကြောင့်ဖြစ်တဲ့ဒါဒီပတိစေစားယုတ်တွေအဲကဘာနဲ့ကျေစုပြရဒီပတိပစ္စေနပစ္စယောဒီပတိပစ္စယတတ္တိဖြင့်ကျေစုပြုတယ်ဒါကသာဇာတပစ္စယသာဇာတဒီပတိပစ္စည်းတွေဘုရားရည်ရွယ်ဟောတယ်နောက်တစ်ခုကအာရမဏဒီပတိအတွက်ဘယ်လိုဟောလဲဆိုတော့ယံယံဓမ္မကရုံကတ္တဝါအဲ့ဒါကတပုတ်နော်ဒါက အကြောင်းတရားယေယေဓမ္မဥပ္ပိစ္ဆန္တိစိတ်ဓာစေတသိကဓမ္မဒီဖြတ်ချင်တော့ယေယေဓမ္မဥပ္ပိစ္ဆန္တိစိတ်ဓာစေတသိကဓမ္မမောလို့ရလို့ဒါကတော့တပိုက်သေးပဲနော်အဲတော့ယံယံဓမ္မဂရုံကတဝအဲ့ဒီတိုင်ကအကျိုးတရားအကြောင်းတရားအဲ့ဒါအဲ့လောက်အဲ့လောက်ထိဖြာမှာနော်ယံယံဓမ္မဂရုံကတဝခဏရက် ပြီးတော့မှရေရေဓမ္မဥပိသန္တိစိတ်ဓာစေတသိကဓမ္မဒါရှည်လို့ရှိရင်ဒီဟာတော့အကျိုးတရားပါဠိကနှစ်ဖြောက်ခွဲလို့ရတော့ရေဓမ္မဥပိသန္တိမောလို့ရှိရင်ပြီးတော့မှစိတ်ဓာစေတသိကဓမ္မအလေးမြတ်အာဖြစ်တဲ့အာယုနဲ့အာယုပြီးပြီးတော့စိတ်စေတသိက်တရားတွေဖြစ်တယ်ဒါပြောတယ်ဒီဒီဓမ္မ တိတိဓမ္မဒါအကြောင်းတရားယံယံဓမ္မကရုံကတ္တဝနဲ့အတူတူပဲဒေသံဒေသံဓမ္မနံဒါကျိုးတရားဒါကခုနကပြောတဲ့ရေဓမ္မဥပိသံဒီစိတ္တစေတသိကဓမ္မဒါနဲ့အတူတူပဲပြီးတော့မှအဓိပတိပိစေနာပစ္စယောအဓိပတိပစ္စယတတ္တိဖြင့်ကျေစုပြုတယ်အဲ့ဒီလိုပါဠိရွတ်တဲ့ခါလဲသူ့နေရာနဲ့သူအဖြတ်တော့မှန်ပဲစီအကြောင်းကျိုးမှန်ပဲစီ ပစ္စယတတ္တိတွေလည်းမှန်မဲ့စေခါဒီလေးဆိုကောင်းရွတ်တာတွေရှိတယ်ဒါပေမဲ့ကြောင်းကျိုးမကွဲဘူးအဲကြောင်းကျိုးမကွဲတဲ့ခါကျဘာဖြစ်လဲဆိုပညာရှင်တွေနားထောင်တဲ့အခါမှာသဘောမကျဘူးပေါ့နော်အဲပညာရှိနော်ဘုန်းကြီးတို့ဟိုမေတ္တာတုတ်ထဲမှာပါပါတယ်ပညာရှိသူတို့ကောင်းတွေအပြစ်တင်တဲ့ပြစ်တင်စရာစကားမျိုးကဲ့ရကိုရ အပြုမှုမျိုးဆိုရှောင်ရမယ်။ဘာဖြစ်လို့လဲဆိုပညာရှိတွေမှပညာလည်းရှိသူတော်ကောင်းလည်းဖြစ်နော်။ပညာအသိဉာဏ်လည်းရှိသူတော်ကောင်းလည်းဖြစ်တဲ့ပုဂ္ဂိုလ်မှအမှားမှန်ဆိုတာဝေဖန်သုံးသပ်နိုင်တယ်။မှားရင်မှားတဲ့အတိုင်းပြောတယ်မှားရင်မှားတဲ့အတိုင်းလက်ခံတယ်နော်အဲ့ဒါအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်သူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်အမှားကိုအမှားလုံးမယ်အမှန်ကိုအမှားလုံးမယ်ဒါမျိုးဖြောင်းပြီးဖြောင်းပြန်လုပ်တယ် ဒါကြောင့်သူတို့စကားကြဘုန်းကြီးတို့ကအလေးနဲ့ထားเสียမလိုဘူးပညာရှိသူတော်ကောင်းတွေရဲ့စကားကြဘုန်းကြီးတို့ကအလေးနဲ့ထားမယ်ဒါလေးကိုမှတ်သားထားဖို့နော်ဒါကြောင့်ကိုရွတ်တဲ့ပါဠိကပဋ္ဌာန်းတရားတွေလေ့လာထားတဲ့အခါကျတော့မှန်မှန်ကန်ကန်ရွတ်တတ်ဖို့ရည်ကြည်တယ်ဟောပဋ္ဌာန်းမှာမြတ်စွာဘုရားဟောတာတော့ဘုန်းကြီးတို့ကအာရမဏပစ္စည်းကစပြောပါတယ်ပေါ့နော် တကယ်တော့ညမြတ်စွာဘုရားတို့ဟေတုကစာဟောတော့ဟေတုပစ္စယောလို့ဟောလိုက်တဲ့အခါမှာတလောကလုံးမှာဖြစ်ပြနေတဲ့ယုံ nant တရားတွေအာယု6ပါးကြောင့်ဖြစ်ပေါ်လာတယ်နော်အာယု6ပါးဖြစ်ပေါ်လာတာပဲဒီလိုသဘောပေါက်ပါပြီးတော့မှဟုတ်လားပထမဆုံးဟောတာတော့ဟေတုပစ္စယောပေါ့ဟေတုပစ္စယောလို့ဟောတဲ့ဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေဟောဒီကတလောကလုံးမှာ ဟိတ်6ပါးတရားတွေကြောင့်ယုံနံတရားတွေဖြစ်ပေါ်လာတာပဲဒီလိုညာနဲ့ချက်ပြီးပြီးသွားတယ်နော်ဒီယုံနံဒီဒီပရမတ်ဟိတ်6ပါးတော့ဒီအာယုံနဲ့တွေ့မှဖြစ်တော့ဒါကြောင့်ဘုန်းကြီးတို့အာယုံအာယုံနဲ့ဒါတော့ပေါင်းစုံလာတဲ့ခါမှမှဒီစိတ်တရားပြက်လာစိတ်တွေပြက်လာမှဟိတ်တရားပြက်လာတော့ဒါကြောင့်ဘုန်းကြီးတို့ဟိတုပစ္စည်းကိုနောက်ထားပါဒါကတော့ဘုရားတော့ဒေသနာစင်ရတော့ဟိတုပစ္စည်းအစဟောတယ်ပေါ့နော် ဘုန်းကြီးတို့ဖြစ်စဉ်ကိုကြည့်ပြီးတော့အာရမဏပစ္စည်းစတဲ့နော်အာယုန်နဲ့ဘာရနဲ့အာယုန်ပေါင်းစုံတိုက်ဆိုင်ဝိညာဉ်တွေဖြစ်အဲ့ဒီဝိညာဉ်တွေကဖြစ်တဲ့ကမ္မတီလောဘဒေါသမောဟတွေဒီဟာတွေစက်တိုက်ဖြစ်လာတဲ့သဘောမျိုးပြောတော့နော်ပြီးတော့အဲ့ဒီမှာဆက်ကြည့်လိုက်ရင်ဘာတွေသွားပြီးဟုတ်လားဒီမှာဖះကရည်ရွယ်ချက်ကဟေတုပစ္စယောနဲ့ဟောလိုက်တဲ့ ဟောလို့မကျွတ်တဲ့နတ်မြမာတွေအာရမဏပစ္စယောဆက်ဟောတာပဲအာရမဏပစ္စယောလို့ဟောလို့ဒီဓာတ်မြမာဟာဒီယုံနံတရားတွေအကြောင်းရုပ်ဆက်ဆက်ဖြစ်နေတာသဘောမပေါက်တဲ့အခါကျတိပတိပစ္စယောဆက်ဟောတာပဲဘုန်းကြီးတို့ဒီမြတ်စွာဘုရားဟောတာတဲ့တရားတော်ဒီတောက်တန်တွေကိုနေလာတဲ့အခါကျတော့ဒီဟိတ်6ပါးကိုပဲဟောတာများပါတယ်နော်ဒီခုလိုဗိဓမာတွေကိုတော့အကျယ်ချက်ပြအသေးစိတ်တော့မဟောဘူးပေါ့ဗျာ အဲ့တော့ကုသိုလ်တရားဟောပြရင်လည်းဗာလဲသုတ်တန်တွေမှာအာလောဘအာဒေါသအမောဒါကုသိုလ်ဖြစ်ခြင်းအကြောင်းတရားတွေပဲအကုသိုလ်တရားတွေဟောပြန်တော့လေလောဘဒေါသမောဟဒါအကုသိုလ်ဖြစ်ခြင်းအကြောင်းတရားတွေပဲဒီလိုဟောတာပဲနော်ဒါတော့ဒီတဲ့ကြဲကြဲနော်လိုက်ကြည့်တော့ဝိပဿနာတရားတွေလိုက်ကြည့်တဲ့အခါမှာဒီဆသကသုတ်တန်လို့ကြပါဟောလေဒါတော့6ပါးအာယုံ6ပါးအာယုံ6ပါးကြောင့်မနိ မနေ့မိုးလိမ့်ပြီဆိုဘုန်းကြီးတို့ကလည်းမျက်စိနှလုံးပွင့်လာတယ်အာယုံ6ပါးတွေးတော့တာဒီအာယုံ6ပါးကြောင့်တတ္တဝါတွေလူတွေကဒုက္ခရောက်နေတာဒီအာယုံ6ပါးနဲ့ပဲကျင်လည်နေကြတာပေါ့နော်ဒါကြောင့်ဒီပြီးတော့ဒီအာယုံ6ပါးကိုဥမာပဲတစ်ခါထပ်ပြီးခွဲလိုက်တယ်အာနာနီနဲ့ဟောမယ်တာနီနဲ့ချက်ဟောမယ်သုတ်တန်ဒီမှာ အာရမဏနဲ့သက်ဆိုင်တဲ့သုတ်တွေအများကြီးပဲနော်အဲကြောင့်မို့သုတ်တန်ဒီမှာဟောတဲ့တရားတွေမှာ ဟိတုပစ္စယောနဲ့အာရမဏပစ္စယောဒီနှစ်ပစ္စည်းနဲ့သက်ဆိုင်တဲ့တောက်တန်အများကြီးရှိတယ်ဒီလိုမှတ်ထားပါနော်အဲအာရမဏပစ္စယောဟိတုပစ္စယောဒီလို ဟောလိုက်တော့ဒီနတ်မြမာကဟုတ်လားအကြောင်းကျိုးဆက်ဆက်ပြယုံနာတဘာဝတဲ့သဘောမပေါက်ဘူးအသိဉာဏ်နေဖြစ်ပြီးမဲ့ညာဘုံညာမရသေးဘူးဆိုရင်ဘုရားကဘာဆက်ဟောလဲအဓိပတိပစ္စယောဒီလိုဟောတယ်နော် အဲဒီဒီပတိပစ္စယောကြတော့ဘုန်းကြီးတို့ရင်ဘက်ကလည်းမနေ့အရင်ဘက်ကလည်းပြောခဲ့ပြီဒီပတိဆိုတာအကြည်မှုအကြည်မှုနောက်ဒီပတိနဲ့အိန္ဒိယလည်းဆင်ဆင်ပေါ့အိန္ဒိယကြဆိုးရခြင်းဒီလိုပြန်ကြတယ်ပေါ့အဲ့တော့ဒီနှစ်ခုအရင်ဘက်ကလည်းထူးခြားမှုတွေပြောခဲ့တယ်အဲနားလည်အောင်ပြောရရင်တော့အိန္ဒိယပစ္စည်းကထီးပြိုင်နန်းပြိုင်အုပ်ဆိုးမှုအုပ်ဆိုးတဲ့မင်းလို့ပေါ့နော်ဒါကြအိန္ဒိယပစ္စည်းပေါ့ နော်ထိပြိုင်နားမြောင်အုပ်ဆိုးတဲ့မင်းတွေနော်ဟိုဟာကြတော့အဓိပတိကြိုက်တို့ပြိုင်ဘက်မရှိဘူးတယောက်တည်းအုပ်ဆိုးတာတကဘာလုံးတဆတကဘာလုံးတယောက်တည်းအုပ်ဆိုးတယ်နော်အဲ့လို ပြိုင်ဘက်မရှိဘဲနဲ့စัจ जा မင်းတို့လိုအုပ်ဆုံးမှုမျိုးကြတော့ဒါအဓိပတိပစ္စည်းပေါ့နော်အဓိပတိနားမြိုင် မင်းများလို့အစိုးရခြင်းသဘောကတော့ဒါဟာဘုန်းကြီးအိန္ဒိယပစ္စည်းဒီလိုမှတ်ထားပေါ့နော်ဒီတော့ဘုန်းကြီးတို့ခုနလည်းပြောခဲ့ပြီးဒီမှာအောက်မှာလည်းကြည်လိုက်ပါနော်အဓိပတိစီပစ္စည်းဟောတဲ့ကရာသာဇာတပစ္စည်းအာရမသာဇာတဓိပတိအာရမဏပစ္စည်းဓိပတိဒီလိုနှမျိုးခွဲဟောပါတယ်ဒီတော့ပြောချင်တာကဘာလဲဆို အကြောင်းတရားအကြောင်းအကျိုးတရားယူဖို့မှာဘုန်းကြီးတို့သာဇာတ ပစ္စည်းနဲ့သာဇာတပစ္စည်းဟာကွဲတယ်အာရမဏပစ္စည်းနဲ့အာရမဏအဓိပတိဒီနှစ်ခုကလည်းအကြောင်းယုတ်ရှုစဖို့ကွဲတယ်ဘုန်းကြီးတို့ဟိတုပစ္စည်းကြည့်လိုက်ပေါ့ဟိတုပစ္စည်းဆိုတာဒါအမျိုးဒါဇာတာမျိုးတွေမှာပါတာဟုတ်အတူတူကဖြစ်ဖက်တရားတွေကိုကျေစုပြုတာလောဘကြည့်လိုက်လောဘဆိုလောဘနဲ့အတူဖြစ်တဲ့စိတ်စေစိတ်စားရုပ်တွေကျေစုပြုတာသူနဲ့အတူမဖြစ်တဲ့ ဒေါသနဲ့အတူဒေါသဒေါသနဲ့တူပြီးတော့စိတ်စိတ်တွေတွေမောဟနဲ့တူပြီးတဲ့ဒါတွေကိုကျေစုမပြုသူနဲ့အတူဖြစ်ဖက်စိတ်စိတ်တွေတရားတွေကိုကျေစုပြုအဲ့ဒါသာဇာတနော်အကြောင်းမို့သာဇာတမျိုးနဲ့ခုနဒီကုသာဇာတဒိပ္ပိယတော်တော်ကွာခြားတယ် နောက်ပြီးတော့ဒီအာရမဏမျိုးနဲ့အာရမဏပစ္စည်းနဲ့အာရမဏတိပတိကလည်းကွာခြားတယ်။ဘုန်းကြီးတို့ဒီအာရမဏပစ္စည်းကြတော့ကြီးလိုက်တော့အာယုံကအကြောင်းခုနကဇေဟာလေးတွေ့တယ်။အာယုံကအကြောင်းအာယုံပြုပြီးဖြစ်တဲ့တရားတွေကအကျိုးတရားဒီမှာကြည့်လိုက်ပါတော့။ဒီအာရမဏပစ္စည်းကအာယုံတရားတွေကအကြောင်းရူပံတရံခန္ဓာရတ္တံဘုဒ္ဓဘာသာ နော်ဓမ္မယုံပါဝင်ပေါ့နော်နိဗ္ဗာန်ပညာတွေရောဒါတွေအကုန်ပါတယ်အဲ့ဒီဟာတွေအာယုံ၅ပါးနဲ့ဓမ္မအာယုံ6ပါးအာယုံ6ပါးကလွတ်နေတယ်ဒီမှာနိဗ္ဗာန်ပညာအာယုံ6ပါးဒီမှာနိဗ္ဗာန်ပညာဓမ္မအောင်နဲ့မပါပေါ့ဒီဟာတွေကအကုန်လုံးဒါကအာရမဏပစ္စည်းနော်ပစ္စည်းပစ္စုပန်တရားအနေနဲ့ချင်းစိတ်စိတ်တိတ်ပဲအဲ့လို အဲတော့ဒီဘလို့ကိုယ်လဲဆိုအာယုံကြောင်းပြုပြီးစိတ်စေတသိက်အကျိုးဖြစ်တယ်အာရမဏနဲ့သာဇာတာမျိုးကဘလို့ကိုယ်သွားလဲဆိုတော့အာယုံနဲ့အာရမဏိကအတူတူကဖြစ်တယ်လို့မဆိုနိုင်ဘူးနော်ခုနက သာဇာတာကြအတူတူကဖြစ်ပြီးခြေစုပြုတယ်ဒီကကြအာယုံနဲ့တခြားတွေဖြစ်တာနော်ဘုန်းကြီးတို့ဒီဝီထီလေးတစ်ခုအခုဟိုစကုလတော်ဝီထီတော်တော်ဝီထီပေါ့ဝီထီလေးတစ်ခုကြည်လိုက် အဲ့ဒီဝီထီလေးတစ်ခုနော်ဒီမှာဝီထီတစ်ခုဆွဲထားတာပါလဲဟောမှာအဲဒီမှာဝီထီလေးကြည့်ဒီပထမဆုံးဒီသကုရတော်ဝီထီကြည့်လိုက်ပေါ့နော်ဒီသကုရတော်ဝီထီလေးပဲကြည့်သကုရတော်ဝီထီကဒီအစင်းယူပါယုံမြင်လာတဲ့ခါကျတော့ဒီတော့ဘုံငါးစလာဘုံကုပိစပိစလာသကုပိစလာဝိဇ္ဇသကုဝိညာဉ်နော်ဒီအစင်းယူပါယုံလေးမြင်တဲ့ခါကျတော့ဒီစိတ်စင်တန်းကဖြတ်တာနော်အဲ့မှာကြည့်လိုက် ဒီရူပါယုံကစကုဝိညာဉ်စိတ်တဲ့ဟုတ်လားကြိုးဖြစ်တယ်အာယုံကတတ္တဖြစ်တဲ့စိတ်ကနောက်ကျတယ်အာယုံကဒီမှာစကုဝိညာဉ်စိတ်မဖြစ်ခင်ဘယ်နဲ့စိတ်လောက်ကြိုးဖြစ်နေဒီဒဝင်ကုန်ကဆရဏဘုံကုပြပြစ္ဆဝဇာဒီဒဝင်မှာဥပတိပင်ဘုံကဆရဏမှာလည်းဥပတိပင် ဖြစ်တည်ပြဖြစ်တည်ပြပေါ့စိတ်တခုမှာဖြစ်တည်ပြစိတ်တကနာတစ်ချက်ရှိတယ်ဒီမှာသူ့ရှိမှ၄ချက်နော် ယူပါယုံဟာဒီမြင်သိစိတ်မဖြစ်ခင်မှာစေတကနာပဋိချက်ပြဒီတော့ဘုံငါစရာဘုံကိုပိစရာပြေစရာဝင်စေတကနာ၄၃နေဆက်နေပေါ့စေတကနာ၁၂ချက်လောက်ကစပြီးဖြစ်နေတဲ့ယူပါယုံကနော်စကုညင်စိတ်ကနောက်မှဖြစ်တာအဲ့လိုအာယုံနဲ့အာရမဏိကကအဲ့လိုကွာခြားမှုတွေဖြစ်နေပြီးတော့အကြောင်းနဲ့အကျိုးပါဥပဒေမြအတူတူကပြိုင်ပြီးတော့ ဖြစ်တယ်လို့အာရမဏပစ္စည်းအနေနဲ့ကြာမဆိုးနိုင်ဘူးအကြောင်းမို့အာရမဏမျိုးနဲ့သာဇာတမျိုးမှာအများကြီးကွာတယ်သာဇာတကြတော့အတူတူဖြစ်ပြီးကျေစုပြုတယ်အာရမဏမျိုးကြတော့အတူတူဖြစ်ပြီးကျေစုပြုလို့မရဘူးဖြစ်တာကယူပါယုံဖြစ်တာဒီမှာ မြင်သိစိတ်မတိုင်အစောကြီးကြိုဖြစ်နေစိတ်တက္ကနာအနေနဲ့ပြောရင်12ချက်ပေါ့တစ်ခုဒီတော့ဝင်ဥပတိပင်ဒါစိတ်ရဏ၃ချက်ဒီမှာ၃ရက်ဒီမှာ၃လုံးပြီး7နော် စကုဝဉ္ဇဉ်စိတ်မတိုင်ခင်စိတ်တက္ကနာ17ချက်လောက်ကစပြီးယူပါယုံကဖြစ်နေတယ်တတယုံလည်းဒီတိုင်းခန္ဓာဝရတံဘုရားပါအထူးထူးပဲဒီတိုင်းပဲပြီးမှခန္ဓာကိုစကုဉ္ဇဉ်တွေတော်တော်ဉ္ဇဉ်စိတ်ခန္ဓာဉ္ဇဉ်စေဝမီကာယဒီစိတ်တွေဖြစ်တာဒါကြောင့်မို့အကြောင်းနဲ့ကြိုကဥပတိပင်အပြင်ဒီကပြိုင်ပြီးတော့ဖြစ်တယ်လို့မဆိုနိုင်ဘူးအာရမဏပစ္စည်းနဲ့သာသာပြီးအဲ့လိုလုံးလုံးကြီးကွာချနေအများကြီးကွာတော့ဗောနော်ကဲကြည့်ကြအောင်အခုဒီပတိကို ဒါကအာရမဏနဲ့သာဇာတကွာခြားချက်နောက်ဒီသာဇာတအဓိပတိကိုသွားမယ်အဓိပတိဇာလေးကြည့်ခုနကအဓိပတိကိုပြန်ပြမယ်အဓိပတိကြတော့ဘုန်းကြီးတို့သန္တာအဓိပတိဝိရိယအဓိပတိစိတ်တာအဓိပတိနော်အောက်ရပြီဒီမှာအဓိပတိ ဒီပလီက၄မျိုးရှိတော့အပေါ်နည်းနည်းတက်မှာအောက်ကဇေယျလေးရှိတယ်။အောက်မှာအဲဒီမှာဒီပလီကသန္တာဒီပလီဝိရိယဒီပလီစိတ်တာဒီပလီပညာဒီပလီဝိမန္တာဒီပလီပေါ့နော်ဝိမန္တာပညာနဲ့ဒီသန္တာတစ်ခုပဲဘုန်းကြီးတို့စဉ်းစားကြည့်ကြအောင်သန္တာကဒီပလီထိုက်တဲ့သန္တာဒီပလီမထိုက်တဲ့သန္တာအဲ့လိုခွဲရတယ်။အဲ့လိုခွဲမှပို့ပြီးသဘောပေါက်တယ် နော်အဲ့တော့ပြောချင်တာကရှေ့ရှေ့ဘိဓမ္မာပညာရှင်ကြီးကတော့အဓိပတိတတ်တဲ့ဆန္ဒအဓိပတိမတတ်တဲ့ဆန္ဒဒီလိုပြောတယ်ပေါ့ဗျာနော်တကယ်လုံးကတော့အတူပါပဲအဓိပတိတတ်တယ်ဆိုတာကအဓိပတိထိုက်တယ်လို့ဆိုတာအဓိပတိမတတ်ဘူးဆိုတာအဓိပတိမထိုက်ဘူးဆိုဆိုလိုတာနော်ဆိုလိုတာကဆန္ဒဆိုပါတော့ဗျာဖျားဖြစ်ခြင်းနဲ့ ဆန္ဒရှိသူရှိတယ်နော်တချို့ဘုန်းကြီးတို့ဒီမာနာပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်များကြတော့အလုံးကဖျားဖြစ်ပြီးမှသူတို့ကတော့ဒီတတောင်းဝင်မယ်လို့ဒီလို ယူဆတော့အဲ့ဒီပုဂ္ဂိုလ်ကြသူတို့ကြဆန္ဒဟုတ်လားဖျားဖြစ်ခြင်းနဲ့ဆန္ဒရှိတယ်ဒါမဲ့တကယ်ရှိမရှိတော့သူတို့ကိုယ်မှသိမှာပေါ့နော်တချို့ကတတိဖြစ်ခြင်းနဲ့ဆန္ဒရှိတယ် တချို့ကပညာတတ်ခြင်းနဲ့ပုဂ္ဂိုလ်ဖြစ်ခြင်းနဲ့ချို့ကအောင်မြင်ကြော်ကြားပုဂ္ဂိုလ်ဖြစ်ခြင်းနဲ့ဆန္ဒတွေအမျိုးမျိုးရှိကြတော့ပေါ့တချို့ကဆန္ဒတာဖြစ်ခြင်းတာနော်ဆန္ဒကဖြစ်ခြင်းတာဖြစ်ခြင်းတာပဲရှိတာနော်ဟိုကကတတိဖြစ်အောင်ပညာတတ်ဖြစ်အောင်ဖျားဖြစ်အောင် အောင်မြင်ကြော်ကြားဖြစ်အောင်ဘာမှစွန့်စားစားမလုပ်ဘူးအဲ့တော့သူဆန္ဒကအဲ့ဒီဟာကြအဓိပတိထိုက်တဲ့ဆန္ဒမဟုတ်ဘူး နော်ဓိပတိဆန္ဓိပတိထိုက်တဲ့ဆန္ဒဆိုဒီဟာဖြစ်ခြင်းနဲ့ဆိုရင်နော်ဘုရားဖြစ်ခြင်းနဲ့ဆိုအဲ့လေဒီစိတ်ပဲနော်အဲ့လေဒီဆန္ဒပဲသွားလေဒီဆန္ဒပဲစားလေဒီဆန္ဒအမျက်မပြတ်တရားဒီဗန္နံမရောက်ပဲဒီဆန္ဒကမစွန့်လို့ဘူးဘုရားလောင်းများရဲ့ဆန္ဒမျိုးပေါ့ဘုရားဖြစ်မယ်ဆိုရင်ဒါဘာပဲဖြစ်ဖြစ်သူကလောက်ရဲတယ်ဘုရားတတ်မိပညာရမယ်ဒီလိုစန္ဒမျိုးပြောတာနော် အဲ့ဒါကြတော့ဒါဟာဟုတ်လားတကယ်ကိုဒီပြီးထိုက်တဲ့စန္ဒမျိုးပေါ့အဲ့တော့ဒီမှာနည်းနည်းကြည့်လိုက်ပေါ့နော်စန္ဒတံပြုတ်တကနာဓမ္မနံပါဠိလေးနဲ့ရှင်းကြည့်မယ်တံသမုဒ္ဒနာနိသရူပနံအဲ့မှာကြည့်လိုက်အဲ့မှာစန္ဒနဲ့ရှင်တဲ့စိတ်စေတသိက်တွေဒါကြတော့ဘုန်းကြီးတို့ကသိညိုတွေကိုနားလည်ထားရမယ်သိညိုတွေနားမလည်ရင်တော့ तू က ဒီပြီးတော့မှတရားတွေသင်ရက်ကနည်းနည်းခက်တယ်နော်စန္ဒစန္ဒနဲ့ရှင်တဲ့စိတ်တရားဘလောက်ရှိလဲဒါတွေသိရတော့မယ်အဲစန္ဒနဲ့ရှင်တဲ့စေတသိက်တွေကဘလောက်စိတ်တွေပေါ့နော်စန္ဒစေတသိက်နဲ့ရှင်တဲ့စိတ်တွေက69ခုရှိတယ်ပေါ့အဲ့ဒါပါလဲစိတ်က89ခုရှိတယ်ပေါ့ဟိစိတ်78ပါးနဲ့မောမှုစိတ်2ပါးဟိစိတ်78ပါးအဲ့ဒီ20ကို နှုတ်လိုက်ရင်ဖယ်လိုက်ရင်69ခုကျန်တယ်အဲ့ဒီ69ခုလုံးဟာအဓိပတိဖြစ်သလားဆိုတော့အဲ့ဒီမှာတခါဆန္ဒနဲ့ရှင်တဲ့တရားတွေကိုမဓိပတိဖြစ်တာမဖြစ်တာထပ်ခွဲရဒါတော့ဘုန်းကြီးတို့သင်္ကြန်ပယုံနဲ့ရှင်ပြောရတာပေါ့နော်အဲ့တော့ဆန္ဒထိုက်တယ်ဆန္ဒမဆန္ဒဓိပတိထိုက်တဲ့ဆန္ဒဓိပတိမထိုက်တဲ့ဆန္ဒဒါတွေခွဲရတော့တာပေါ့နော်အဲ့ဒီမှာကြည့်လိုက် ဓိပတိထိုက်တဲ့ဆန္ဒဆိုတော့ဓိပတိထိုက်တဲ့တရားတွေဆိုဇောတွေမှာထိုက်တာဇောတောင်မှဟိုဒွေအာရီဇောဧကေဇောတွေကမထိုက်ဘူးဘယ်ဇောပဲထိုက်လဲဆိုဒွေဇောတို့တေဇောတို့ဒါမျိုးပဲထိုက်တာဟုတ်အဲ့မှာကြည့်လိုက်အဲ့တော့ဆန္ဒနဲ့ရှင်နဲ့စိတ်တရား69ခုရှိတဲ့ထဲမှာဓိပတိကဘာနဲ့ဘာပဲထိုက်လဲဆို ဒွေဇောတို့တိဟိဇောတို့နော်ဒီဒွေဇောဒီဧကိဇောတွေဘာတွေပါနေမယ်ဆိုရင်တော့မရအောင်ဧကိဇောငကွဆန္ဒတော်မောမှုတွေနဲ့အာဟိစိတ်ဆက်ချပါငကိုလည်းမရှင်းတော့ဒါစဉ်းစားစရာမလိုဘူးအဲတော့ဒီမှာဒွေနော်ဒါဒွေဇောလောဘစိတ်7ပါးဒေါသမှုစိတ်2ပါးဒါရမယ်နော်ပြီးတဲ့အခါကျတော့ဟုတ်ကမာကုသိုလ်ညာနာဝိပယုတ်မာဂေရိယညာနာဝိပယုတ် နော်ဒါလည်းရမယ်မာကကုသိုလ်ညာနာတံပြုတ်မာကရိယာညာနာတံပြုတ်ဒီဆိုလိုကတော့မာကုသိုလ်၈ပါးမာကရိယာစိတ်၈ပါးပေါ့ဗျာမေဂုတ်ကုသိုလ်စိတ်၉ပါးမေဂုတ်ကရိယာစိတ်၉ပါးလောက်လာ၉ပါးပေါ့နော်ဘုန်းကြီးတို့ဉာဏ်ပါတဲ့ကာမသရစိတ်တွေမေဂုတ်ကဝိပတ်တွေကြံတဲ့ကုသိုလ်ကရိယာတွေလောကုတ္တဓာတ်တွေပဲထိုက်တယ်နော်ဒီတော့ပြောချင်တာက ဇော55ခုထဲမှာဘုန်းကြီးတို့အဓိပတိထိုက်တဲ့ဟာကဇော55ခုထဲမှာသူရတာဘာပဲရနေလဲဆိုတော့ကြည်လိုက်ပေါ့ဒွိဇောတိဇောနော်ဒါအဓိပတိထိုက်တယ်လို့ဆိုတာအဲ့ဒီဒွိဇောတိဇောထဲမှာဘုန်းကြီးတို့ဘာကြံတော့လို့ခုနကမောမှုတွေးရတယ်သူကငကိုယ်လည်းမရတော့ဒါဖြုံးလိုက်နော် ငုံမှုတွေကအာအေကိဇောဖြစ်နေဒါဖြုတ်လိုက်တော့ဖြုတ်လိုက်တော့ဘာပဲကြံတော့လဲတွေးဇောအာဇောလည်းမရဘူးဒီတွေးဇောဒီဇောဒီကြံတဲ့တရားတွေပဲရတော့ဒါကတော့သူကစန္ဒနဲ့ရှင်တဲ့စိတ်စေတသိက်တယ်နော်ဒီတော့စန္ဒနဲ့ရှင်တဲ့စိတ်စေတသိက်တွေစဉ်းစားရင် တွေးဇောနဲ့တေဇောဒီလိုမှတ်ထားအဲတော့155ခုဒီလို52ခုပေါ့ဗျာ ဇော55ခုလုံးအပြည့်မရဘူး52ခုပဲဒီပတိထိုက်တယ်အဲ့ဒါသာဒီပတိဇောလို့ခေါ်တယ်ဆန္ဒနဲ့ရှင်နဲ့သာပိဒီပတိဇောစိတ်စေတသိက်ပေါ့ပြီးတော့ဘာလာလဲအဲ့ဒီဆန္ဒနဲ့ရှင်နဲ့စိတ်စေတသိက်ကြောင့်ဖြစ်တဲ့စိတ္ဇာယုစိတ္ဇာယောလေတာမန်စိတ္ဇာမယုံမဟုတ်ဘူးရိုးရိုးဆန္ဒကြောင့်ဖြစ်တဲ့စိတ္ဇာယုရှိတယ်နော်အဓိပတိကြောင့်ဖြစ်တဲ့စေစားရုပ်ဖြစ်တယ် ဒီနေရာမှာရိုးရိုးဆန္ဒကြောင့်ဖြစ်တဲ့ရိုးရိုးဆန္ဒကြောင့်ဖြစ်တဲ့စေစားယုံမဟုတ်အဓိပတိကြောင့်ဖြစ်တဲ့ဒါအဓိပတိစေစားယုံကိုယူရမယ်ဒါမျိုးမှတ်ထားနော်အဲ့တော့ဘုန်းကြီးတို့စေစားယုံဆိုတဲ့သဘောမျိုးလိုက်ကြည့်ဒီကမ္ဘာလုံးမှာရှိတဲ့လူတွေလိုက်ကြည့်တယ်လှုပ်လို့ရောနဲ့လှုပ်နေကြတာပြောနေကြတယ်လှုပ်ရှားနေကြဒါစိတ်ကြောင့်ဖြစ်တဲ့စေစားယုံတွေပဲစိတ်ကြောင့်ဖြစ်တဲ့စိတ်ကြောင့်ဖြစ်တယ်ဆိုတာစဉ်းစားကြတယ် စဉ်းစားကြည့်လိုက်လောဘကြောင့်စေစားရုပ်တွေဖြစ်မယ်ဒေါသကြောင့်စေစားရုပ်တွေဖြစ်မယ်မောဟကြောင့်စေစားရုပ်တွေဖြစ်မယ်နော်အကုသိုလ်လို့လောဘကြောင့်ဒေါသကြောင့်ပေါ့နော်ကုသိုလ်တွေလုံနေတော့အလောဘကြောင့်အဒေါသကြောင့်အမောဟကြောင့်ဒီလိုပြောလို့ရတော့ပေါ့နော်ဒီကတော့ပြောရင်တော့တစ်ကမ္ဘာလုံးမှာရှိတဲ့လူတွေဟာဟိတ်၆ပါးဟိတ်၆ပါးကြောင့်ဖြစ်တဲ့ စေစားရုပ်တွေဖြစ်ဒီစေစားကြောင့်လှုပ်ရှားပြေးလွှားနေတာဒါကဟိတုပစ္စည်းပိုင်းကကြည်ပြောတယ်အဓိပတိကြတော့ဟိ6ပါမလာတော့ဘူးသူကြပါလာတယ်ဒီမှာဓိပတိ၄ပါလာဇန္တာဝိရိယစိတ်တဝိမန္တဒီလိုလာတာဟုတ်ဗျနော်ဓိပတိကြဒီလိုလူတွေလှုပ်လှုပ်ရွရွဖြစ်နေတာဘာကြောင့်မို့လဲဓိပတိအနေနဲ့ပြောဇန္တာကြောင့်ဖြစ်တယ်နော်ခုနကဟိတုပစ္စည်းကြ လောဘအကြောင်းဖြစ်တယ်ဒေါသအကြောင်းဖြစ်တယ်လောဘအကြောင်းဖြစ်တယ်ဒေါသအကြောင်းဖြစ်တယ်ဒါအာကုသိုလ်ပိုင်းကုသိုလ်ပိုင်းကြောင့်အာလောဘအဒေါသအမောဟအကြောင်းဖြစ်တယ်ဒီလိုလားဒီဒီပရိနဲ့ပြောရင်အဲ့လိုမဟုတ်တော့ဘူးစန္ဒကြောင့်ဖြစ်တဲ့လူတွေလှုပ်လို့လှုပ်လို့ရဝိရိယကြောင့်ဖြစ်နေတယ်စိတ်ကြောင့်ဖြစ်နေတယ်ဝိမာန်တကြောင့်ဖြစ်တယ်ဒီလိုပြောတယ်ရောဒီစန္ဒကြောင့်ဖြစ်တယ်လို့ပြောကြနော်ဒီဒီစန္ဒလေးကိုကြည်လိုက်စန္ဒလေးကနော် ဆန္ဒကြောင့်ဖြစ်တဲ့ဆိုတော့ဒီဆန္ဒလေးကကုသိုလ်အကုသိုလ်နှစ်ဖက်လုံးမှာရောနေဆန္ဒစေတသိက်ကပကိစေတသိက်မှာပါနေတယ်ဟွန်းရောနေတယ်အဲ့တော့ဆန္ဒကြောင့်စေတစာယုတ်တွေဖြစ်ကောင်းတာလှုပ်သူလှုပ်ခြင်းတွေဆန္ဒကြောင့်လည်းစေတစာယုတ်တွေဖြစ်တယ်မကောင်းတာလှုပ်နေတဲ့ပုံကိုရဲ့တဏ္ဍာမှာလည်းဆန္ဒကြောင့်စေတစာယုတ်တွေဖြစ်တယ်အဲ့တော့ဒီမှာပါလဲဆိုတော့ တာဓိပတိစေတသာယုတ်အဓိပတိတတ်တဲ့ဆန္ဒကြောင့်ဖြစ်တဲ့ယုတ်လို့တောက်ဆိုလို့ရတယ်ရိုးရိုးယုတ်ကအလုံးမလုံးပေမဲ့ဆန္ဒဓိပတိတက်လာရင်ဒီယုတ်ကတိတ်ပြလုံးလုံးတယ်ဒါမျိုးလေးမှတ်ထားဖို့နော်အဲ့တော့ဘုန်းကြီးတို့ခန္ဓာကိုယ်မှာကကာမဇာယုတ်စေတဇာယုတ်ဇာယုတ်အာရဇာယုတ်ဒီမျိုးဒါမျိုး၄မျိုးရှိတာပေါ့နော်အဲ့တော့ဒီတရားရှုတဲ့အခါကျရင်ဒီလိုဒီကာမဇာယုတ်တွေ ကမ္မဇယုတ်ရှုရတာစိတ္တဇယုတ်ကအိုးပြီးတော့တခါတလေထင်ရှားတော့ဗောနော်အတန်နေတို့လှုပ်ရှားတဲ့မူရာတွေတို့ဟိုစိတ္တဇယုတ်ဆိုပါတော့ဒေါသစိတ်ဖြစ်လာယောကတမျိုးပြောင်းသွားအကောကိုလည်းသိတယ်သူများလည်းမြင်ဟောလောဘစိတ်ဖြစ်ရင်လည်းတမျိုးပြောင်းတော့ကောကိုလည်းသိတယ်သူများလည်းသိနော်တခါတလေဘာဖြစ်လဲစိတ်ကကြည်နူးလိုက်ကုသိုလ်တရားတွေလှုပ်လို့စိတ်ကကြည်နူးလာမျက်နာတွေကိုကြည်နေတာတရားတွေဘာတွေအားထုတ်နေတိတ်တည်လာ လို့ပြောင်းသွားအဲကြောင့်မို့ဒီစိတ်စာယုတ်ကတော့ဝိပဿနာရှုရတော့ပိုထင်ရှားတဲ့သဘောရှိတာပေါ့နော်အဲတော့ဆန္ဒကြောင့်မို့ဥဒုစာယုတ်အာစာယုတ်တော့မဖြစ်စင်မဖြစ်ဘူးတဲ့ဥဇာယုတ်တော့နေဘူးရဲသွားတဲ့ကယုတ်ကတစ်မျိုးပေါ့မနေ့ကယုတ်နဲ့ဒီနေ့ယုတ်မလို့နေဘူးယုတ်ကမတူဥဒုကြောင့်ဖြစ်တဲ့ယုတ်ကဟိုနာဝိပဿနာ ရှုနေတာရှုလွယ်တာပေါ့နော် အာရကြောင့်ဖြစ်တဲ့ယောဂလည်းဝိပဿနာရှုရင်တော့ပို့ထင်ရှားတော့စားနေလို့တောင်းနေလို့ရှုမှတ်လို့ရတယ်မစားခင်မှာယောဂတစ်မျိုးစားပြီးတော့လည်းယောဂတစ်မျိုးအဲ့လိုမျိုးပေါ့အဲယောဂပြောင်းလဲပုံမှာထင်ရှားနေပြီးတော့ပြောချင်တာဒီမှာတော့ဒီသန္တာတိပိသန္တာတံပြုတ်ကနာတန်သမုဋ္ဌာနာနေရဒုပါဏံဆိုတာကဒီနာမ်ယုတ်ဆိုတဲ့သန္တာကြောင့်နာမ်ဒီယုတ်နာတရားတွေကသန္တာကြောင့်ဖြစ်ပေါ်လာတယ်လို့ဆိုလိုတာပါပဲနော် သန္တာရိသန္တာတံပြုတ်တကနာဓမ္မတန်သမုဋ္ဌာနာနိသတုပါဏံသန္တာကြောင့်သန္တာဓိပတိကြောင့်မသူနဲ့အတူတူကဖြစ်တဲ့စိတ်စေတစေစားယုတ်တွေဖြစ်လာတယ်။ဘာကြောင့်မို့လဲသန္တာကြောင့်ဖြစ်တဲ့သန္တာဓိပတိသန္တာဓိပတိပစ္စယတတ္တိနေနဲ့ဖြစ်ပေါ်လာတယ်။အဲတော့သွာလာလှုပ်ရှားနေတဲ့တ attva တွေကခန္ဓာကိုယ်မှာဖြစ်နေယုံနံတရားအလုံးဟာအခုသန္တာဓိပတိသန္တာတံပြုတ်တကနာဓမ္မတံတမုဋ္ဌာနာနဲ့ရူပနာကြည့်ရင် ဆန္ဒကြောင့်ဖြစ်တဲ့ယုံ nant တွေပဲနော်မြတ်စွာဘုရားကအဓိပတိဖြစ်တဲ့ဆန္ဒကြောင့်မို့ဒီယုံ nant တွေဖြစ်တယ်ဆိုပြီးဒီမှာတိတိကျကျဟောသွားဒီသဘောပါဒီမှာနောက်တစ်ခုကပြောစရာရှိတာကဆန္ဒနဲ့လောဘနော်ခုနပြောခဲ့ပြီဆန္ဒစေတသိက်ကဘာမှဘယ်မှာပါလဲပကိန်းစေတသိက်ကမှာနော်ကုသိုလ်ဘက်မှာလည်းပါတယ်အကုသိုလ်ဘက်မှာလည်းပါတယ်ဒါပကိန်းစေရောနေတယ်လို့ပြောတာ နှစ်ဖက်နှစ်ဖက်ရစေတသိက်ပေါ့ဗျာဆန္ဒတေတွေကနော်ကုသိုလ်ဘက်မှာလည်းပါလေအကုသိုလ်ဘက်မှာလည်းပါပြီးတော့အဓိပတိထိုက်တဲ့အနေတွေမှာလည်းပါနေတယ်လောဘလောဘကြည်လိုက်ဓိပတိထိုက်လာဆိုဒီလေးခုထဲမှာလောဘမပါလောဘကတိတ်ဆိုးတယ်လို့လောကမှာပြောတယ်ဒါပေမဲ့အဓိပတိမထိုက်ဘူးနော်တကယ်တရားသဘောမှာမှာတော့ဆန္ဒနဲ့လောဘ ဘယ်ဟာက အာကြီးတယ်လဲလို့မေးပဋ္ဌာန်းလို့ပြောရရင်တော့ဒီမှာစန္ဒကပုံအာကြီးတယ်ဒီလိုပြောမယ်နော်အလောဘလည်းကြောက်စရာကောင်းတာဆန္ဒလည်းကြောက်စရာကောင်းတာမကောင်းတဲ့ဆန္ဒကပိုကြောက်စရာကောင်းတယ်နော်ဆန္ဒတွေအကျကဘာကြီးပျက်စီးအောင်စစ်တိုက်တာတမ်းပြည်မကောင်းပြုလုပ်တာဒါတွေကမကောင်းတဲ့ဆန္ဒကြောင့် သူ့ဆန္ဒမကောင်းတဲ့ဆန္ဒနော်ဒါမကောင်းလဲတကယ်လို့အိုးကိုယ်နိုင်ငံချမ်းသာအောင်လုပ်မယ်ကဘာကြီးချမ်းသာလုပ်မယ်ဒါကြတော့ကောင်းတဲ့ဆန္ဒပေါ့နော်ဒီကောင်းတဲ့ဆန္ဒမျိုးကတော့ဘယ်လိုပုံကုမျိုးတွေဖြစ်မြဖျားလောင်းတန်တာမှာပဲနော်သူတို့ကြတော့ဖျားလောင်းတို့ကြတော့တကဘာတနိုင်ငံလုံးနဲ့ချမ်းသာအောင်လုပ်နိုင်တယ်တကဘာလုံးနဲ့ချမ်းသာအောင်လုပ်နိုင်တယ်ဒါမျိုးပေါ့ကောင်းတဲ့ဆန္ဒတွေ ခုနကဘုံတို့ဟိတုလောဘတို့ဒေါသတို့မောဟနော်ဒီအကုသိုလ်စေတသိက်တွေမှာကြည်လိုက်ဟိတ်ထဲမှာအကုသိုလ်ထဲမှာအဓိပတိထိုက်တာတခုမှမပါအဓိပတိထိုက်တာဒီမှာလေသာနာဝိရိယစိတ်ဝိမာန်တလောဘလည်းမပါဘူးဒေါသလည်းမပါဘူးမောဟလည်းမပါဘူးအဲ့ဒါကြည်လိုက်ရင် လောဘဒေါသမောဟဆိုအကုသိုလ်စေတသိက်ထဲမှာဒီပိထိုက်တဲ့တရားမရှိဘူးနော်စန္ဒအားနဲ့လောဘစန္ဒအားပို့ပြီးတော့အာကြည့်တယ်ဒီလိုပြောလို့ရတော့နော်ဆန္ဒဟာကုသိုလ်အကုသိုလ်နှစ်မျိုးလုံးဖြစ်တော့ကုသိုလ်နဲ့ပေါင်းရင်ကုသိုလ်ဖြစ်သွားတော့အကုသိုလ်နဲ့ပေါင်းရင် အကုသိုလ်ဖြစ်သွားတော့နော်အဲတော့ဒီနှစ်ဖက်ရဖြစ်တဲ့ဆန္ဒဒီစေတသိက်လေးက နော်ဘုန်းကြီးတို့ကိုယ်တန်လို့ဖြစ်နေလောဘဒေါသမောဟမာမနာစိုက်တဲ့အကုသိုလ်တရားတွေပဲ့မယ်ဆိုရင်ဒီဆန္ဒတာအာကောင်းမယ်ဆိုရင်ဆန္ဒတာထက်သန်နေမယ်ဆိုဒီအာဟုတ္တတရားကိုပယ်နေအောင်ဘုန်းကြီးတို့ကျင့်နိုင်ကျင့်လို့ရပါဒါကြောင့်မို့ဆန္ဒတိပတိထိုက်တဲ့တရားဖြစ်တယ်လို့ဒီလိုမှတ်ထားနော်နောက်ဝိရိယတိပတိဒီပါကြောင့်ဝိရိယတိပတိဝိရိယတံပြုတ်ဝိရိယတိပတိဟောခဏရ ဝိရိယတံပြုတ်တကနာဓမ္မနာဒါအကျိုးတရားအဲ့လိုခဏတန်သမုဒ္ဒနာနိစ္စဒီပါဏဒါလည်းအကျိုးတရားပေါ့ပြီးတော့အဓိပတိပစ္စေနာပစ္စယောအဲ့ဒီမှာကြည်လိုက်ပေါ့ဗျာဒီမှာလည်းခွဲရတော့ဗျာအဓိပတိထိုက်တာအဓိပတိမထိုက်တာဒါမျိုးတွေနဲ့ခွဲရနော်ဝိရိယအဲ့တော့ဝိရိယရှင်တဲ့စိတ်တွေကိုစဉ်းစားလိုက်ပေါ့နော်ဝိရိယရှင်တဲ့စိတ်တွေကဘာလဲသူကအဲ့ဒီစိတ်၁၈ပါးတွေက သူကဘာတွေမရှင်းလဲဆိုတော့အစ္စရာဝဇံတမ္ပတိဆိုင်တွေတဏိရာ၃ခုနော်ဒွေပဇောဉ္ဉ္30အဲ့ဒီ16ပါပေါ့အဲ့ဒီ16ပါမှာကျတော့သူကဝိရိယမရှင်းဘူးအဲ့ဒီ16ပါလို့ရင်ဟုတ်လား83ခုကျန်တယ်အဲ့လိုမှတ်တာဒီ16ပါဝိရိယမရှင်းဘူးအဲ့တော့အဲ့ဒီ ရှင်ဝိရိယရှင်တဲ့စိတ်83ပါးထဲမှာဘုန်းကြီးတို့အဲ့မှာကြည်လိုက်တဲ့အခါကျတော့အဓိပတိထိုက်တာကဒါနဲ့ပြန်ချိန်ရတော့83ပါး83ပါးထဲမှာအဓိပတိထိုက်တဲ့ထဲမှာအကုသိုလ်ထဲမှာဆိုရင်ဒီမောဟဧကိစောရီမထိုက်ဘူးနော်ပြီးတော့သူရှင်တဲ့ဟာတိတုပ္ပတို့ဘာလို့လဲမထိုက်ဘူးဒါမျိုးပေါ့သူကဇောအနေနဲ့တာဒွိဇောတေဇောဒါတွေပဲ ဓိပတိကထိုက်တာကိုအဲ့ဒါပဲယူပါတယ်အဲ့တော့အဓိပတိထိုက်တဲ့အာဆိုဝိရိယရှင်နိုင်အဓိပတိမထိုက်ဘူးဒွေဆိုတေဆိုဖြစ်မှဒါအဓိပတိထိုက်တယ်လို့ဒီလိုမှတ်အဲ့လိုခွဲရအောင်အဲ့တော့ဒီဝိရိယကလည်းများသောအားဖြင့်နှစ်မျိုးရှိတာပေါ့နော်နော်ကောင်းတဲ့ဝိရိယမကောင်းတဲ့ဝိရိယပေါ့နော် ကောင်းတဲ့ဝီရိယကြကောင်းတဲ့လုပ်ငန်းတွေလုပ်တာပေါ့ကြမကောင်းတဲ့ဝီရိယကြမကောင်းတဲ့လုပ်ငန်းတွေလုပ်တာပေါ့နော်အဲဝီရိယမှလည်းတယောက်နဲ့တယောက်မတူဘူးပေါ့နော်ဝီရိယထားတဲ့ချင်းတချို့ကတထေဖြစ်ချင်းလို့ကြိုးစားတာတချို့ကကောင်းဆောင်ဖြစ်ချင်းလို့ကြိုးစားတာတချို့ကပညာတရားဖြစ်ချင်းလို့ကြိုးစားတာအစရတချို့ကနာမည်ကြီးကိုကြိုးစားတာပေါ့တကယ်ကြိုးစားတဲ့ပုံကိုယ်တွေအောင်မြင်တဲ့ပုံကိုယ်တွေလိုက်ကြည့်လိုက်နော်ကဘာမှာဘုန်းကြီးတို့လည်းနာမည်စင်မြလိုက်ကြည့်လိုက် သူတို့ကတကယ်လှုပ်လှုပ်ကြတာတကယ်လှုပ်လှုပ်တဲ့ကိုကိုကိုကြတော့တကယ်စ조사တော့တကယ်လှုပ်လှုပ်တာလှုပ်တဲ့ခါကြတော့တကယ်ပဲသူတို့အောင်မြင်သွားတယ်ဘုန်းကြီးတို့တကယ်ကြီးကျယ်မင်းမြတ်တဲ့ပုံကလှုပ်လှုပ်ကြတာစာပေမှာတော့ဘယ်လိုပြောလဲဆိုမြင့်300တရံမဲ့အိတ်တာနော်အဲ့လောက်ထိစ조사တာသူတို့စ조사လို့လည်းအောင်မြင်တာပေါ့နော်ဘုန်းကြီးတို့တွေလည်းကိုလှုပ်တဲ့လုပ်ငန်းအဲ့ဒီလိုလားစ조사ကြမယ်ဆိုမအောင်မြင်နေစရာအကြောင်းမရှိဘူးအဲကြောင့်မို့အဓိပတိ ထိုက်တဲ့ဝီရိယဆိုတာကကုသိုလ်ပဲလုပ်လို့အကုသိုလ်ပဲလုပ်လို့ဒီကမောတယ်ပန်းတယ်မရှိဘူးဗျ။ဘာကြောင့်မလဲဒီပတိဝီရိယရှိနေတဲ့အတွက်မောတယ်ပန်းတယ်မရှိဘူး။ဘာပဲလုပ်ရလို့ကသူကလုပ်နိုင်တယ်နော်။ဒီခေတ်လို့ပြောရင်တော့အေဝရတောင်တရားတက်မယ်။သူမောတယ်ပန်းတယ်မထင်ဘူး။မင်းလည်းသဘောတရားရွက်နေနဲ့ဖြတ်မလားဖြတ်မယ်။သူ့မှာခက်ခဲမရှိဘူး။ဒါမျိုးပေါ့ဗျ။တနိုင်ငံလုံးဟုတ်လား ချမ်းသာငြိမ်းချမ်းသာအောင်တော့မလုပ်နိုင်ဒါကောင်းတယ်တကဘာလုံးငြိမ်းချမ်းသာအောင်တော့မလုပ်နိုင်မဖြစ်မနေနာခုနှစ်အတွင်းလောက်မလုပ်ဒါမျိုးပေါ့သူမဖြစ်နိုင်တဲ့ဘူးဆိုတာမရှိဘူးဒီပိထိုက်တဲ့ဝီရိယဖြစ်ကိုဖြစ်ရမယ်ဆိုတဲ့လုံလဝီရိယမျိုးနဲ့လောက်တာဒါဒီပိပေါ့နော်အဲတော့အဓိပ္ပာယ်၄မျိုးလုံးဟာတပြိုင်နက်ထဲတော့မဖြစ်ဘူးပေါ့နော် တစ်ခုဖြစ်နေကြံတဲ့ activity ကနောက်လိုက်ပဲဖြစ်တယ်ဒါလေးတော့မှတ်ထားဖို့နော်ဆန္ဒအာတန်နေရင်ဝီရိယတို့စိတ်တို့ကနောက်လိုက်ဖြစ်သွားတယ်ဝီရိယသိအာတန်နေဆန္ဒတို့ကြံတဲ့တရားတွေကနောက်လိုက်ဖြစ်သွားတယ်ကြံနေရတဲ့ဝီရိယခံမြလောက်ရတယ်ဒီလိုမှတ်တာဒီတော့စိတ်တာ activity ဒီလိုသွားကြအောင်စိတ်စိတ်တာ activity ဆိုစိတ်ဆိုစိတ်အလုံး ဒီလိုတော့ပြောလို့မရဘူးเนาะစိတ်အလုံးကဒီပတိမထိုက်ဘူးဘာပဲထိုက်လဲဒွေဆိုတေးဆိုပဲเนาะစိတ်ကတော့စိတ်89ပါလုံးရှိတာပေါ့ဒီစိတ်အလုံးကိုယူလို့မရဘူးအဒီပတိထိုက်တယ်ဒါကြောင့်ဒီပတိထိုက်တဲ့စိတ်ဒီပတိမထိုက်တဲ့စိတ်ဒါတွေကွဲပြောင်းပြီးတာအဲ့ဒီကြောင့်ဇောတွေလေ့လာမယ်ဇောတွေထဲမှာတခါဇောတွေထဲမှာကဒွေဇောရှိတယ်ဧကေဇောရှိတာအဲဇောဒီဒွေဇောတိဇောဒါတွေရှိတာဟုတ် အဲ့ဒီဟာကြတော့ကြံတဲ့ဇောတွေကမရဘူး။ဘာရလဲဒွိဇောနဲ့တိဟိဇောပဲဒါပဲရတော့ဘူးဗျ။အဲ့ဒီဇောထိုက်တဲ့စိတ်မျိုးပေါ့နော်။ကြံတဲ့ဒီမှာအာဟိဇောတို့ဧကိဇောတို့ဧကိဇောတို့မောမှုစိတ်ကောမောမိစိတ်ကိုနည်းနည်းလေးစဉ်းစားကြည့်ပါလားအကုသိုလ်စိတ်တွေမှာဆိုလောဘမှုစိတ်နဲ့ဒေါသမှုစိတ်နဲ့တွေးဆိုဒါပဲဒီပတိထိုင်တယ် မဟုတ်မှုစိတ်နှစ်ပါးဝိသိကိစ္စကြည်လိုက်ဝိသိကိစ္စဘယ် activity ဖြစ်မှာလုပ်ငန်းတစ်ခုလုပ်ရင် तू ကတွေးပြီးဟိုမှာဟိုမှာမလားဖြစ်မှာဖြစ်ပါမလားဒီတန်တရားနဲ့လုပ်နေဘယ်တော့မှအဲ့ဒီကမအောင်မြင်ဘူးနော်ဒါကြောင့် DVD မထိုက်ဘူးဥဒိစ္စဥဒိစ္စဖြစ်နေတဲ့ပုံကလည်းဘယ်တော့မှ DVD မဖြစ်ဘူးစိတ်တရားစဉ်းစားတွေးပြီးတော့လွင့်ပြန့်လွင့်ရောင်းချကြဖြစ်အဲ့ဒီလိုပုံကောင်များလည်း DVD မထိုက်ဘူးဒီလိုမှတ်ထားပါနော်အဲ့ဒီ78ပါးထဲမှာကျတော့ ဟိတ်စိတ်78ပါဒီတော့မှတော့ဟိတ်မရှိတဲ့စိတ်ပဲသူအာယုနဲ့တိုက်ဆိုင်လာတဲ့အခါဖြစ်တဲ့စိတ်ဆိုတော့သူကဒီပတိမဖြစ်နိုင်သူကအာယုနဲ့တိုက်ဆိုင်မြင်သိစိတ်ဖြစ်လိုက်တာပဲလေဘာမှဒီပတိတိုက်ဆိုင်မလို့အာယုနဲ့တိုက်ဆိုင်လာအတန်နဲ့နားနဲ့တိုက်ဆိုင်ကြားမှာ အစင်းအာယုနဲ့မြင်လာရင်ဘုန်းကြီးတို့မြင်သိစိတ်ကဖြစ်လာမှာဒါကြောင့်မို့သူကအဓိပတိမထိုက်ဘူးနော်ပြီးတော့လောကီဝိဘတ်စိတ်တွေဒါလည်း ရှေ့ရှေ့ကလုပ်ခဲ့တဲ့အကြောင်းတရားတွေဖြစ်တာတွေအကျိုးတရားတွေဖြစ်တဲ့အတွက်သူလည်းအဓိပတိမထက်ဘူးနော်တမင်သက်သက်လုပ်ယူရတဲ့စိတ်မျိုးမဟုတ်ဘူးဝိပဿနာစိတ်များလည်းဒါကြောင့်မို့အဓိပတိမထက်ဘူးလို့ဒီလိုမှတ်ထားပါနော်ဘာပဲထိုက်လဲဆိုတော့ခုနကကုသိုလ်ပိုင်းဆိုရင်ကာမဝတ္တကုသိုလ်ကရိယာမေဂောကုသိုလ်ကရိယာဒါအဓိပတိထိုက်တယ်ဒီလိုမှတ်ထားပါနော်ကာမဝတ္တကုသိုလ်ကရိယာတွေထဲမှာ ဒါ activity title လို့မှတ်ထားပါတော့အဲ့ဒီမှာဘုန်းကြီးတို့ဒီဘုန်းကြီးတို့ပြောကြပါတယ်ကြာတက်မှာဆိုရင်တော့ activity နဲ့ပတ်သက်လို့မြတ်ဆန္ဒတွေသိဆုံးနေတယ်ဆန္ဒစောလို့အားကြီးတယ်နော်ဒါမျိုးတွေစိတ်မစောပါနဲ့စိတ်ဆိုးလွားကြီးလုံးတယ်ဒါမျိုးတွေတတိပေးကြတော့ဆန္ဒမစောဖို့ဆန္ဒတွေမစောကြမှာနဲ့အများဆန္ဒတွေတုံနေတာဒီပတိကိုရည်ရွယ်ဆန္ဒဒီပတိကိုရည်ရွယ်ပြောတာ ခမစိတ်တွေမစောပါနဲ့စိတ်တွေခမသိစောလုံးအကြည့်တယ်ဒါကြစိတ်တာဒီပတိကိုရည်ရွယ်ပြောတယ်နော်ပြောချင်တာဒေါသစိတ်ပြင်းထန်လိုက်ဒေါသစိတ်ဓာတ်ဒီပတိဖြစ်သွားတာပဲလောဘစိတ်ပြင်းထန်လိုက်လောဘအဲစိတ်ဓာတ်ဒီပတိဖြစ်သွားတာပဲဒါစိတ်စိတ်ဓာတ်ဒီပတိရဲ့သဘောပဲပြီးတော့မှဝိမန္တာဒီပတိဝိမန္တာဒီပတိသွားကြအောင်ဝိမန္တာဒီပတိဒီမှာလည်းခုနပါဠိရုပ်ပုံတွေကိုပြောခဲ့ပြီ ဝိမန္တဆိုပညာကိုပြောတယ်နော်ပညာမှာလည်းဘုန်းကြီးတို့ဒီမှာအဓိပတိထိုက်တဲ့ပညာနဲ့အဓိပတိမထိုက်တဲ့ပညာဒါရှိတော့အဲ့တော့ဘုန်းကြီးတို့ဒီမှာလည်းအဘိဓမ္မာနားလည်မှဒီပဋ္ဌာန်းတို့ဘာလို့သင်ရတာပေါင်းအဘိဓမ္မာနားမလဲရင်ဒီပဋ္ဌာန်းသင်ရတာဟိုတိတ်သဘောပေါက်ဖို့နည်းနည်းခက်တယ်အခုဆိုကြည့်လိုက်ပါလို့ဝိမန္တအဓိပတိဝိမန္တအဓိပတိဆိုရင် ဒီပတိထိုက်ပဲနဲ့ဝိမန္တဆိုပညာပဲဒီပတိထိုက်တဲ့ပညာဒီပတိမထိုက်တဲ့ပညာခွဲရတော့မယ်လေအဲ့တော့ပညာပညာစေတသိက်ဒီပညာဝိမန္တဆိုပညာဒီပညာလေးမှာစေတသိက်ပညာစေတသိက်ပေါ့လေသူမှာစိတ်ဘလောက်ရှင်တော့ဒါလေးသိရအကြမ်းမြင်ရမယ်ပြောရရင်ကာမောဒရာကာမောဒရာတောမနစိတ်24ပါးရှိမှဉာဏ်ပါတဲ့ဟာတွေကပညာနဲ့ရှင်တာကာမောဒရာ ညာနာတံပြုတ်12ပါးပေါ့ကုသိုလ်ရောကုသိုလ်12ပါးဝိပဿနာကာမောဒရာကုသိုလ်၄ပါးကာမောဒရာကုသိုလ်ညာနာတံပြုတ်၄ပါးကာမောဒရာဝိပဿနာညာနာတံပြုတ်၄ပါးကာမောဒရာကိရိယာညာနာတံပြုတ်၄ပါးပညာရှင်နဲ့စိတ်ကိုပြောတာနော်အဓိပတိမခွဲသေးဘူးပြီးတော့မဂ္ဂုစိတ်နဲ့79ပါးလောဟုရာစိတ်10ပါးတော့အလုံးပညာနဲ့ရှင်နဲ့စိတ်က48ပါးရှိတယ် ဩဒီပတိထိုက်တာကြတော့ကြည်တော့ဟောဒါဒီပတိခုနက48ပါးထဲမှာပြန်ပြီးဖြုတ်ချတော့မှာဒီပတိထိုက်တာပဲဘုန်းကြီးကလိုချင်တာကိုဒီပတိထိုက်တာလိုချင်တော့ကြည်လိုက်ဒီမှာဒီပတိတို့ကပညာနဲ့ရှင်တာဆိုအကုသိုလ်တွေလုံးဝစဉ်းစားစရာမလိုဘူးနော်ဩဒီမှာသွားကြည့်မယ်ပညာနဲ့ရှင်တာဆိုမဟာကုသိုလ်နော်ဒီမှာညာနာတံပြဝိပယုတ်တရားလည်းမလိုတော့ဉာဏ်မပါတဲ့အတွက် နော်ပညာပါတာလောက်ပဲစဉ်းစားဖို့ရှိတော့ဒီမှာ မာကုသိုလ်ညာနာတံပြုံမာကရိယာဟောဒီမှာဘာတွေဖြုတ်ထားမလဲမာဝိပဲညာနာဝိပြုတ်ဟုတ်လားဝိဘက်ကတော့ကိုယ်ကတော့မရှိတာပေါ့လေဒီထဲမှာဇောမထိုက်ဘူးဇောထိုက်တာတော့အဲ့တော့အဲ့ဒါမရှိတော့ဒီမှာဘာပဲရှိတော့မလဲဒီဝိပုတ်ကစဉ်းစားစရာမလိုဘူးဒီထဲမှာကြတော့ ဝိဘက်ကဇောမထိုက်တဲ့ထားခဲ့မယ်အဲတော့မာကုသိုလ်ညာနာတံပြုစီလေးခုမာဂရိယညာနာတံပြုစီဒါပဲရလို့တယ်နော်မာဝိယညာနာတံပြုလေးခုကပညာရှင်းမိမဲ့လို့ဒါပညာအဓိပတိမထိုက်တဲ့ပညာဖြစ်သွားပြီဒီလိုမှတ်ထားမယ်နော်ပြီးတော့မဲကုတ်မဲကုတ်ကြည်လားမဲကုတ်မှာလည်းကြည်လိုက်မာကုသူဇောထိုက်တာက ကုသိုလ်နဲ့ကရိထိုက်တာကို ဒီမှာလည်းအကုသိုလ်နဲ့ကိရိယာပဲထိုက်တာမာကုသိုလ်မာကုသိုလ်ခုနကပညာမှာရှင်တာကဟိုညာနာမာကုသိုလ်ညာနာတံမြုပ်လေးခုမာဝိပညာနာတံမြုပ်လေးခုမာကိယညာနာတံမြုပ်လေးမာဝိယညာနာတံမြုပ်လေးခုကအဒီပတိမထိုက်တဲ့ပညာမဂ္ဂုတ်ထဲမှာကြည်လိုက်ဦးဇောထိုက်တာ ကုသိုလ်နဲ့ကိရိယာဆိုမဂ္ဂုတ်ဝိပကပညာဟုတ်လားအဓိပတိမထိုက်တဲ့ပညာဖြစ်သွားအဲ့လိုခွဲရအဓိပတိမထိုက်တဲ့ပညာပဓိပတိထိုက်တဲ့ပညာဒါမျိုးပေါ့ လောကုတ္တရာလို့ထိုက်တယ်နော်ခြုံပြောရင်တော့တိရေဇောတွေပေါ့လေညံပါတဲ့ဇောတွေဒါတွေဟာတိပိတိထိုက်တဲ့ပညာဒီလိုမှတ်တာပေါ့နော်ဒီတော့ဒီမှာစဉ်းစားဖို့ရကဘာလဲဆိုတော့ဝိမန္တာတိပတိဝိမန္တာဓိပတိဆိုတဲ့အဓိပတိကသန္တာဓိပတိဝိရိယဓိစိတ်တာဓိပတိနဲ့ကွက်ပြတယ် နော်ဘယ်လိုကွဲပြားလဲဆိုဇောတွေကြည်လိုက်ဝိမာန်သာဒီပတိကအကုသိုလ်ဇောတွေမရှိဘူးနော်ပညာမှာအကုသိုလ်ဇောမှာပညာမရှိ မပါဘူးဒါကြောင့်လွတ်နေနော်ဝိမာန်သာဒီပတိမှာ အကုသိုလ်ဇော အကုသိုလ်ဇောမှာပညာမပါဘူးပညာမရှိဘူးဒါမှတ်တာဒီတော့ပညာကဘယ်နေရာမှာပါလဲဝိမာန်သာဆိုတော့ဘယ်နေရာကောင်းတဲ့နေရာမှာပဲပါတယ် ဟောဘုန်းကြီးတို့ဒီဆန္ဒတို့ဝိရိယတို့စိတ်တို့ကြကောင်းတာနေနေရာမကောင်းတဲ့နေရာအကုန်ပါဒီပညာကြကောင်းတဲ့နေရာပဲပါကွာသွားတယ်ပေါ့နော်မကောင်းတဲ့လုပ်ငန်းမှာဒီပဋိတပညာကမပါတဲ့အတွက်ဘုန်းကြီးတို့ဒါကြောင့်ကြည့်လိုက်ဆန္ဒတန်တန်နဲ့လုပ်တယ်ဝိရိယတန်တန်နဲ့လည်းစိတ်တန်တန်နဲ့မကောင်းတဲ့လုပ်ငန်းတွေလုပ်တယ်ကပညာမပါတဲ့အတွက်အကုန်လုံးအလွဲဖြစ်တတ်ပိုဆိုးတယ်နော် ပညာမပါတဲ့မပါတဲ့ဆန္ဒစောတိုင်းစိတ်စောတိုင်းနော်ဝိရိယတန်တိုင်းလို့အမှားလေးဖြစ်တတ်တယ်ဒါမျိုးမှတ်ထားပညာမပါတဲ့အတွက်နော်ဝိရိယမှာဘုန်းကြီးခုနပြောခဲ့တယ်ကောင်းတဲ့ဝိရိယမကောင်းတဲ့ဝိရိယအဲ့လိုရှိတယ်မကောင်းတဲ့ဝိရိယစဉ်းစားကြည့်အောင်အကျိုးတရားထုတ်တယ်ဟောတရားရမယ်ဆိုမိမိခန္ဓာကိုယ်ဆွန့်လွတ်ပြီးတကယ်ကိုစ조사အထုတ်အသိမဲ့ဒါဒီပတိထိုက်တယ် ဟောတရားထုတ်တဲ့ကံမှာအိုးဒီတထိုင်နဲ့တဏှာနဲ့တဏှာသိခြင်းသိပ္ပစီအထုတ်တယ်ဒါပေမဲ့ပညာမပါတော့နီးမှနာမှာမဟုတ်ဘူးပညာပါမှနီးမှနာမှာဖြစ်တယ်ပညာပါပဲနီးမှနာမှာလောက်တော့ဘာဖြစ်လဲဂူရီယာနဲ့လောက်တဲ့အတွက်ကြောင့်ကောင်းကျိုးမရအောင်မကောင်းဘူးဆိုးကျိုးတာဖြစ်မှာနော်အဲ့တော့ဒါကမကောင်းတဲ့ဝိရိယပြောင်းမှာနော်ပညာပါတဲ့ဝိရိယမျိုးပဲကောင်း ကောင်းတဲ့ဝိရိယလုံးလို့မကောင်းတဲ့ဝိရိယပညာပါတဲ့ဝိရိယနော်ပညာပါတဲ့ဝိရိယမျိုးပဲတန်ဖိုးရှိပညာပါတဲ့စိတ်တို့စန္ဒတို့ဝိရိယတို့ဆိုရင်ပညာပါမှကောင်းတယ်ပညာမပါရင်တော့ဆိုးကျိုးပဲဖြစ်သွားတာဒါမျိုးမှတ်ထားမယ်နော်အဲတော့အဓိပတိဆိုတာခေါင်းဆောင်ကြီးမှုဒီခေါင်းဆောင်ကြီးမှုလို့ကပညာကိုသာဘုန်းကြီးတို့ ခေါင်းဆောင်တင်တဲ့ခေါင်းဆောင်ထားတဲ့ပညာခေါင်းဆောင်တော့ပညာနဲ့အတူ ဖြစ်တဲ့စိတ်တွေကလည်းနော်ကောင်းတေးဇောတွေပညာပါတဲ့ဇောတွေဖြစ်တယ်စေတသိက်တွေကလည်းကောင်းတဲ့စေတသိက်တွေဖြစ်တယ်စိတ်စားယုတ်တွေကြည်လိုက်ပြန်တော့ကောင်းတဲ့ပညာကြောင့်ဖြစ်တဲ့ယုတ်တွေပဲဖြစ်တော့ပညာကြောင့်ဖြစ်တဲ့စေတစားယုတ်ကောင်းတဲ့ယုတ်တွေပဲဖြစ်တော့ကောင်းတဲ့ယုတ်နံတွေကဖြစ်တယ်ဒီလိုမှတ်တာ ပြောပြောချင်တာပညာကြောင့်လုပ်တဲ့အလုပ်ကအကောင်းကြီးပဲနော်ပြီးတော့ကိုလုပ်တဲ့လုပ်ငန်းကိုကိုယ့်ကိုပြန်စစ်စစ်ကြည့်ကိုလုပ်တဲ့လုပ်ငန်းနော်လုပ်တဲ့ကကိုစင်းရစစ်စင်းဖြစ်စေသလားပူပန်မှုဖြစ်နေသလားဆိုတော့ကိုယ့်ကိုသုံးသပ်ကြည့်ရကိုလုပ်တဲ့လုပ်ငန်းကြောင့်ကိုစိတ်တွေပူပန်နေတယ်ပင်မဆင်းရဲနေတယ်ဆိုဒါပညာဒီပိတက်တဲ့လုပ်တဲ့ အကျိုးတရားမဟုတ်ဘူးတရားထုတ်တဲ့ကဒီပဋ္ဌာန်းနဲ့ရှင်ကြည်ပုံပြီးတော့ရှင်းကိုယ်စိတ်ဆိုတဲ့ယုံနံတရားတွေချမ်းမြအေးကြည်ပြီးတော့ဖြစ်ပေါ်နေဒါဝိပဿနာဉာဏ်နဲ့ရှင်းတဲ့ကိုယ်စိတ်ယုံနံတရားတွေနော်နိမနမ်းမှလောက်လာရင်ဒီကိုယ်စိတ်တဲ့ကြည်လင်ငြိမ်းချမ်းအေးချမ်းမြနိမနမ်းမှမဟုတ်တဲ့အတွက်ဘာဖြစ်လဲဟိုယောဂရတာပဲဖတ်တယ်အသက်ဆုံးရှုံးတာပဲဖတ်တယ် ဒါကြောင့်တရားယုံတရားလို့ရင်သိရမယ်ဆိုတော့ကဒီနိမန်လမ်းမှာပညာပါတဲ့လုပ်ငန်းမျိုးပဲအကျိုးရှိတယ်ပညာမပါတဲ့လုပ်ငန်းမျိုးပါတော့မယ်ကိုယ်အတွက်နစ်လာတာဒါကြောင့်မို့သာသတာတိပတိဆိုတာပဋ္ဌာန်းမှာအရေးကြီးဆုံးပဲလို့မှတ်ထားအောင်နော်အဲတော့ဘုန်းကြီးတို့ခုနကဟိတုပစ္စယလှမ်းမြောက်ကြည့်လားဟိတုပစ္စယမှာဆိုဟိ6ပါဟိ6ပါထဲမှာအဓိပတိ တတ်တဲ့ဒီဝိရိထိုက်တဲ့တရားကြည့်လိုက်တော့အမောကပညာတစ်ခုပဲပါတယ်လောဘဒေါသမောဟတွေမပါဘူးနော်အဲ့တော့လောဘဒေါသဆိုတာအဓိပတိအနေနဲ့ကြည့်ရင်တော့စန္ဒလောက်အမကောင်းဘူးလို့ဒီလိုပြောအောင်အလောဘအဒေါသနော်အကောင်းပြီမလို့လေဣတုအနေနဲ့အရင်းမြစ်အနေနဲ့ပင်စီနဲ့အကောင်းပြီမလို့လေ အဓိပတိမထိုက်တဲ့အခါကျတော့နော်အမောဟဆိုတဲ့ပညာနဲ့ပေါ့မှအကောင်းအမောဟမပိုင်းတော့အမကောင်းဘူးဒါမျိုးတွေမှတ်ထားအောင်နော်ဒီတော့သဘောတရားတွေကအာရမဏပစ္စည်းနဲ့ဒီဖြစ်လာတဲ့သဘောတရားတွေဘုန်းကြီးတို့ဆင်ញံတောက်တဲ့ကအာရမဏပစ္စည်းနဲ့ရှင်းကြည့်ရမယ်ဟိတုပစ္စည်းနဲ့ရှင်းကြည့်ရမယ်အဓိပတိပစ္စည်းနဲ့ရှင်းကြည့်ရမယ်ဒီတော့အဓိပတိပစ္စည်းအကျိုးကြောင့်ယူဆဖို့ အာရမဏပစ္စည်းရဲ့အကျိုးကြောင့်ဒီလိုရှင်းကြည့်ရအဲရှင်းကြည့်လိုက်ရင်ဒီပတိပစ္စည်းကြောင့်ယူဆဖို့အာရမဏကျိုးကြောင့်ယူဆဖို့ ਨੇ ဟောဒါစတကျိုးကြောင့်ယူဆဖို့ ਨੇ တော်တော်ကွဲတယ်နော်အဲ့လိုမှတ်ထားဒါကဘုန်းကြီးတို့သဟဇာတာဒီပတိပြောလို့ရမယ်နော်ပြီးတော့မှဟိုသဟဇာတာဒီပတိမှာလည်းနည်းနည်းလေးအောက်ကဇေယျလေးကြည့်မယ်ပေါ်နည်းနည်းတင်လာတကကြီးအောက်မှာဇေယျလေးတစ်ခွက်ရှိတယ် အဲဒီမှာလေးသာဇာတတိပိမှာဘုရားကဟောသွားတဲ့ပါဠိလေးနော်ဒါလေးကြည့်မယ်နော်သာဇာတတိပိမှာဘယ်လိုဟောလဲဆိုတော့ဘုရားကကုသလောကုသလဒီမှာကုသလောဓမ္မောကုသလတာဓမ္မတာဒီပိပိစေနာပိစောနော်ဒီလိုဟောတာတခုပေါ့နော်ဒီကုသိုလ်တွေကကုသိုလ်ဆန္ဒကုသိုလ်ဝိရိယကုသိုလ်စိတ်ကုသိုလ်ပညာပေါ့ အဲ့ဒီကုသိုလ်တရားတွေကနေပြီးတော့ကြံတဲ့သူနဲ့ရှင်မောရှင်မကုသိုလ်တရားတွေကိုဒီပိပစ္စည်းနဲ့ကျေသူပြုတယ်ကုသလောကုသလတနော်ကုသလောဖြာကတတဒီကုသိုလ်တရားတွေပြုလို့ရင်လည်းနောက်ကစိတ်စားရုပ်တွေဖြစ်လာနော်ခုဘုန်းကြီးတို့သင်္นานသင်္นานပုတ်ချနေသင်္นานပုတ်ချတဲ့စိတ်ကကုသိုလ်စိတ်ပဲအဲ့ဒီပုတ်ချရင်ဒီမှာအတန်တွေထွက်လာကုသိုလ်ကြောင့်ဖြစ်တဲ့စိတ်စားရုပ်တွေခေါ်တယ် နော်အာကောင်အာမောအာကောင်အောင်တန်ထက်တန်နဲ့ပြောရင်ဒါတာတိပိစေတစာယုံလို့ခေါ်တယ်အဲကြောင့်မို့ကုသလောကုသလောဓမ္မောအပြာကရတဓမ္မတာအဓိပတိပိစေနာပိစောတောင်းပြောတယ်နော်ဟုတ်ကတာတိပိစေတစာယုံတွေပေါ့နောက်တစ်ခုကရှေ့ကကုသလောဓမ္မောကုသလတသာအပြာကရတသာဓမ္မတာဓိပတိပိစေနာပိစောဒီသာဇာတာတိပိစီကတော့ ဣတုပစ္စုံကဟောပုံနဲ့ခတ်ဆင်ဆင်လေးပဲတူတူပဲဒီခုနှစ်ချက်ပဲနောက်အောက်ကြောင်အကုတုနော်ဟောဒီမှာကရှေ့ကအရိုက်တာကနော်ဒီမှာကုသလောအကုသိုလ်ဖြေရမှာအားလေးထင်နော်ဘုန်းကြီးတို့ကတလေးကြလေကြည်ရင်နဲ့ရှံသွားတာတွေရှိတော့ဘုန်းကြီးကြည်ချင်းနဲ့မရှံသွားတာတွေအများကြီးပဲအဲကြောင့်ပြန်ပြန်ပြင်ရနော်ဒီဟာလေးအားလေးထင်မယ်နော် ကိုစရာလေးလည်းကိုမှတ်ထားဒါလေးအားလေးထက်ကြည့်တော့ကြည့်တော့ဘုရားဒါတကကြရိုက်တဲ့လူလည်းကောင်းဆုံးတော့အကြောင်းမို့တော်မျိုးမာကန်ဆရာတော်ဘုရားကြီးကကောင်းတယ်သူကသူ့เจ้าနဲ့မှာစောက်ပုံနဲ့ဆက်ထောင်တာရမထုတ်တယ်အမားတွေတွင် ကိုယ်စောက်ပုံနဲ့တက်ဆက်ကိုယ်ဆိုပြန်ပြန်ပြင်တော့နော်အခုလည်းမစိုးပါဘူးရိုက်တတ်တဲ့ပုဂ္ဂိုလ်ကမြန်တယ်မှားနေတွေ့ဟဲ့ချက်ချင်းပြန်လာကြတော့ဒါသိရင်နဲ့ ကြည်လိုက်မှမြင်လာဘူးရခါတခါကျတော့နှုတ်ထုတ်တုံကတော့မှန်တယ်လို့လို့ထင်လိုက်တော့ဟောပြန်ကြည့်လိုက်တကမာနေအဲ့ဒါမျိုးနော်အဲ့တော့ကြည်လိုက်စိတ်ထဲမှာကိုကဒီမှာတော့အကုသိုလ်ရာကြကြပညာမပါတော့ဘူးနော်ဒါမှတ်တာနော်ပညာအကုသိုလ်ရာမှာပညာမရှိဘူးပညာမပါဘူးမကောင်းတဲ့ဆန္ဒမှာအကုသိုလ်ပါတယ်နော်မကောင်းတာလောက်ရမလားဆန္ဒပြင်းထန်လောက်တယ်မကောင်းတာတွေစ조사မလားပြင်းပြင်းထန်လောက်တယ်နော် မကောင်းတာတွေဖြစ်ဖို့မကောင်းတဲ့စိတ်ဓာတ်တွေအကောင်းတာရှိတယ်။အဲကြောင့်မို့ဒီသန္ဓဝိရိယစိတ်တစ်ခုတည်းကပညာမပါတဲ့သန္ဓဝိရိယနော်ကုသိုလ်တွေကြာကြာပညာပါနေဒီလိုမှတ်တာ။အာကုသလောဓမ္မောအာကုသလတာဓမ္မတာနော်အာကုမကောင်းတဲ့အကုသိုလ်သန္ဓအကြောင်းပြုပြီးနောက်ကအကုသိုလ်စိတ်တွေနော်သူကလည်းသူတို့ဖြစ်မှာပေါ့ဗျာ။ရှေ့ကလောဘသန္ဓအချင်းနဲ့လောဘဖြစ်မယ်။ ဆန္ဒအရင်ဒေါသဖြစ်မယ်ဒေါသစိတ်နော်ဆန္ဒနဲ့တွဲတဲ့လောဘဆိုရင်လည်းဒါတော့လောဘဒေါသနော်စိတ်ပေါ့ဒေါသစိတ်တွေဖြစ်မယ်ဆိုရင်လည်းဒါဒေါသမှုစိတ်ဒါမှဒီမှာပေါင်းရည်တာအာဟုသလောဓမ္မော အာဟုသလတာဓမ္မတာဒိဋ္ဌိပစ္စေနာပစ္စယောဒါတစ်ချက်ရမယ်အာဟုသူတရားတွေလုံရင်းနဲ့ဒီဆန္ဒစိတ်စိတ်မကောင်းတဲ့အာဟုသူဆန္ဒမကောင်းတဲ့ ဝိရိယမကောင်းတဲ့စိတ်ဓာတ်တွေပြင်းထန်စွာနဲ့လောက်တယ်အကုသိုလ်တရားတွေလောက်တယ်လောက်တော့ဗာပြန်နောက်ကအကုသိုလ်စိတ်စားရုပ်တွေထွက်လာတာရင်ဖြိုင်နေမောနေတာခိုးရင်တိုင်နေမောနေတာမတရားတွေလုပ်နေမော ဆုပ်အတန်နေမှာမှန်တာဗုဒ္ဓတွေပြောတာဒါမျိုးတွေဖြတ်လာအဲကြောင့်အာဟုသလောဓမ္မောဖြာကရတာဓမ္မတာအဓိပတိပစ္စေနာပစ္စယောဩ ဒီနှစ်ခုပေါင်းပြီးခုဟောတယ်လို့ပဲဘုရားဟောလို့ရတယ်အာဟုတရဓမ္မအာဟုတရဓမ္မသာဟုတ်လားစေစေတသိက်ကောစေစာယုတ်တွေရောအာဟုတရဓမ္မအာဟုတတသာဗျာဂရတသာဓမ္မသာအဓိပတိပစ္စေနာပစ္စယောသုံးချက်ရကုသိုလ်မှာသုံးချက်ရတယ်လို့အာဟုတမှာလည်းသုံးချက်ရအဗျာဂရကြာသာဇာတနေရာမှာတစ်ချက်ပဲဟောသွားတယ်ဗျာဂရကြာတော့ပညာပါလာတယ်ပေါ့နော် ဗျာကရဆိုပါဝိပနာရဝိပက်ကတော့ဗျာကရမထိုက်ဘူးကရိယာပဲဗျာကရထိုက်တယ်သာနာဝိရိယစိတ်ပညာပေါ့အဗျာကရောဓမ္မောဗျာကရတဓမ္မတာအဓိပတိပိစေနာပိစယောနောက်ကမဟာမာကိလို့ဖြစ်မာကရိနော်ဒီမှာလဲရေးချကြမာကရိနော်ဒါကတော့ယဟန္တာတဏ္ဍာမှာဖြစ်တဲ့မာဂရိဒါဟေချာရှားရည်လေးတဲ့မာဂရိယာ၈ခု မဂုတ်ကရိယာကိုခုဖို့လေးခုဒါမျိုးတွေပေါ့နော်အဲ့ဒီတရားတွေပြီးတော့တာဓိပတိစေစားယုတ်တွေရှေ့ကလည်းနော်ဗျာဂရတရားနော်နောက်ကလည်းဗျာဂရတရားရှေ့ကဗျာဂရတရားဆိုကရိယာသာနာဝရိယစိတ်ပညာဆိုဒါကရိယာကရိယာမှာရှိတဲ့ဗျာဂတအဲ့ဒီကရိယာဗျာဂတကြောင့်ကျန်တဲ့ကရိယာတွေဖြစ်တယ်ဒီလိုမှတ်ထားမှာပေါ့ဗျာဒါကတော့ ဒီသာဇာတာဒီပတိအနေနဲ့ပြီးသွားပြီပေါ့နော်အာရမဏဒီပတိအနေနဲ့ပြောအောင်နော်အာရမဏဒီပတိနဲ့ပြောဖို့ကြတော်တော်များများပြောရမှာနော်ဒီနေ့ဒီလောက်နဲ့သိဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်လာကျင့်ကြအထုံနိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံကြပါလို့ရှင်ဖျား da do da do da do ba pia